ဒေသမဝန္တုကသတ္တမဝန္ လက်ချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာရနိုင်တယ်အတ္တဟိအတ္တနောနာထောကောဟိနာထောပရောရိယပရောချာသောသူမိကောဘယ်မိသောပရောချာသောသူသည်အတ္တနောမိမိနာထောဘိုးဝေယဖြစ်မလဲအတ္တနာဟိမိမိတိတာနှင့်အတ္တနောမိမိရဲ့နာထောဘိုးဝေယပဲအယူဆမှားဖို့ရည်ကြည့်တယ် ချို့ဘာသာကြားတွေကအဲ့ဒါအတ္တကောင်ကြီးအသက်ကောင်ကြီးတွေအတ္တကောင်အသက်ကောင်ကြီးဟာမိမိအားလို့ရပဲကုဝေရပဲအားထားရပဲအဲ့လိုယူရင်မားတယ်ဒီအတ္တဆိုတဲ့တရားဟာမြတ်စွာဘုရားဘာလို့ဆိုလိုတာလဲဆိုတော့မိမိကိုယ်တိုင်ကြိုးစားတဲ့သီလသမာဓိပညာတနည်းအားဖြင့်ဒါနဒါနသီလသမာဓိပညာ အဲ့ဒီကုသိုလ်ကောင်းမှုတွေဒီတာလည်းမိမိရဲ့အားကိုးရပဲအားကိုးရအစင်မှာမိမိကိုယ်တိုင်လုပ်ထားတဲ့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေမိမိရဲ့အားကိုးရခြားခြားဟာအားကိုးရအစင်မဟုတ်ဘူးလို့မြေကိုမိမိယဉ်ကျေးအောင်ဆုံးမနိုင်လို့ရှိရင်ယဉ်ကျေးအောင်အဓိကစိတ်ကိုပြောတာယဉ်ကျေးတယ်ဆိုတာကိလေသာတွေခေါင်းမသွားယဉ်ကျေးတာ အဲကိလေသာတွေထူပြောနေကြမ်းတမ်းနေရဲရဲနေတချို့အပြင်းရတော့မရဲမောက်ချူချူသာသာလေးပဲအတွင်းရတော့အမတန်ကြမ်းတမ်းနေတဲ့တပ်ပြဖြတ်ဖို့တရားလို့ကိုအများအားစိတ်ကူးနေအဲ့ဒါလည်းပဲကျမ်းသာတာရဲရဲတာပဲတဘောတော်ကမောဟကိလေသာတွေခေါင်းပါအောင်နေသွားအောင်ဆင်ကြအောင်လုပ်နိုင် အမတန်ရနိုင်ခဲ့တဲ့အမတန်ဖို့တန်တဲ့မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ကိုရနိုင်တဲ့ဒုံလဘာရနိုင်ခဲ့တဲ့မချမ်းသာဘုံဉာဏ်သာရနိုင်တဲ့နာထာလပတိဒုံလဘာရေအားကိုရဖြစ်တဲ့မချမ်းသာဘုံချမ်းသာရနိုင်တဲ့ဒါလို့ဆိုလိုပါတယ်နောက်ဒေသနာတော်တစ်ခုမှဘယ်လိုဆိုထားလဲဆိုတော့အတ္တဒီပါဘိက္ခဝေဝိဟရထ အတ္တတရဏအနေညတရဏအတ္တဒီပါဘိက္ခုဝိဟရထဘိက္ခုယဟန်အတ္တဒီပါမိမိရဲ့ကိုယ်ကိုကျွန်းကြီးပါမှာကျွန်းကြီးပါမှာအာကိုကိုယ်ွယ်ပြီးတော့ဝိဟရထမိကြအတ္တဒီပါဘိက္ခုဝိဟရထမိမိကိုမိမိကျွန်းကြီးပါမှာအာကိုအားထားပြီးတော့နေကြ အတ္တတရဏအနိညာတရဏမိမိကိုယ်ကိုကိုယ်ဝေယဟူ၍ကိုယ်ဝေစိတ္တကြအားထားကြအနိညာတရဏခြားကိုမကိုယ်ဝေနဲ့အာဟုတရားတွေမဟုတ်ဘူးဓမ္မနဲ့အတ္တတရဟာအတ္တကောင်အတ္တကောင်ဝိပ္ပယကောင်ကိုပြောတာမဟုတ်မိမိကိုယ်တိုင်ကျင့်သုံးတဲ့တရားသမารိပညာကိုပြောတာအဲဒါကြောင့်မမအောင်မြတ်စွာဘုရားဒုတိယပတ်ဆက်ဟောတယ် ဓမ္မဒီပါဘေကုဝိဟရတဓမ္မတရဏအနိညာတရဏဓမ္မဆိုတာတိလဓမ္မာတိပညာသူတော်ကောင်းတရားတွေကိုဆိုလိုပါတဲ့ဓမ္မဒီပါဘေကုဝိဟရတဘေကုယဟတို့မိကိုယ်တိုင်ကျင့်သုံးတဲ့ဒါနတိလဘာဝနာတိလဓမ္မာတိပညာသူတော်ကောင်းတရားတွေကိုချိုးကြီးပါမှာမိကိုအားထားပြီးတော့ဝိဟရထနေကြတန္တရာယိဟ ကမ်းမမြင်လမ်းမမြင်နိုင်တဲ့သမုဒ္ဒရာကြီးနဲ့တူတယ်အဲဒီမှာလို့ကျင်လဲနေကြတယ်အရတိယဓမ္မနဲ့ပညာဆိုတာဟာကျုံကြီးပမာပဲကမ်းမမြင်လမ်းမမြင်ပဲလေသမုဒ္ဒရာကြီးထဲမှာထောက်ရတူရအားထားရအဲ့ဒါကျုံကြီးပမာအဲ့ဒီမိမိကိုယ်တိုင်ကျင့်သုံးတဲ့သီလသမာဓိပညာဒါနသီလသမထဝိပဿနာတရားတို့ကျိုးကြီးပမာအားထားပြီးတော့နေကြ ဓမ္မတရဏအနိညာတရဏမိကိုယ်တိုင်ကျင့်သုံးတဲ့သီလသမာဓိပညာတရားသီတာလေးကိုယ်ကိုယ်ရာအားထားရအနိညာတရဏအခြားခြားရာတွေဟာကိုယ်ကိုယ်ရာအားထားရမဟုတ်ဘူးဒါလို့ဆိုလိုပါတယ်အဲ့ဒါအကုန်လုံးလူရင်းခြုံလိုက်တဲ့အခါကျတော့မြတ်စွာဘုရားဟောထားတဲ့တတ္တမသူတော်ကောင်းတရားသီတာလေး ကိုယ်ွယ်ရာအားထားရပဲသူပြောတဲ့တရားတော်ဒီကအာကိုရာသာသမီလည်းမိဘပါကိုလည်းမိဘလည်းသာသမီကြီးတိုင်းအာကိုရမှာပဲအာကိုကြယောက်ျားမိန်းမအောင်မိန်းမယောက်ျားကိုရှင်မျိုးတွေမိဘရှိတဲ့ရွှေလင်းငွေတွေကိုစတရားဖြင့်မျိုးမျိုးအာကိုကြဒါတွေအာကိုရအစ်မဟုတ်ဘူးမခိုင်ခဲ့ဘူးအဆိုးမရဘူး ကိုထင်မြင်တဲ့လူတကယ်အားကိုးရတာမဟုတ်ဘူးတကယ်လို့အကူအညီရတော့မှပဲဒီဘဝတော့ပဲဒီဘဝတော့ပဲအကူအညီရမယ်နောင်ဘဝကိုလိုက်ပြီးတော့အကူအညီမပေးနိုင်သူတော်ကောင်းတို့ကျင့်သုံးတဲ့ဒါနသီလဘာဝနာဒါနသီလသမထဝိပဿနာသီလသမာဓိပညာဒီသူတော်ကောင်းတရားတွေဟာဒီဘဝမှာလည်းအားကိုးရနောင်တန်ត្រာမှာလည်းအားကိုးရ မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ရသည့်အထိဆောင်ရွက်နိုင်တယ်။ဒါကြောင့်မလို့ဘာအားကိုရလဲ။တရားတော်ဒီတာတရားတော်ဒီတာအားကိုရဒါနာသီလသမထဝိပဿနာ။အဲဒီတရားတွေကမိမိတို့ရဲ့အားကိုရပဲ။ဒါလေးကိုကျမ်းစာနာမှတ်သားထားဖို့နှလုံးသားထဲမှာ ဒီပြင်အလုပ်တွေစီးပွားရေးအလုပ်တွေလူမှုရေးအလုပ်တွေမလွဲတာမရှောင်တာလောက်ရမှာပဲလုပ်ပင်တဲ့အလုပ်ဒါနပြုဖို့ဒီလားဆောင်းတည်ဖို့သမထပွားဖို့ဝိပဿနာပွားဖို့မမေ့မလျော့မြဲတမ်းနှလုံးသွင်းထားဖို့အရေးကြီးတဲ့လုပ်ငန်းကိုမမေ့ဖို့လိုတယ်အပမလေးနဲ့ဘိက္ခုတမ္ပါဒိဋ္ဌချစ်တာတော့မမေ့ကြနဲ့ အပမာရောအမတံပရံမမေ့တဲ့မမေ့လိုက်တဲ့တရားတွေကိုမမေ့တဲ့တတိတရားဟာအမတံပရံနိဗ္ဗာန်ရောက်ကြောင်းပဲပမာရောမစ္ဆုနောပရံပမာရောမေလျောပောစာခြင်းအဓိကမမေ့တဲ့မမေ့တဲ့သီလသမာဓိပညာတွေကိုမေ့လျော့ပေါ်ဆခြင်းဟာမစ္ဆုနောပရံ အမှန်တရားခြင်းရဲ့အကြောင်းပဲဇန်နဝါရီတတိယတာကမှတ်တမဲ့ဆိုရင်ကောင်းတယ်လို့လို့ပဲဒုက္ခရောက်နေဒါသမီးဇနီးခင်မောခဏခဏတတိယဒီစိတ်ထဲမှာဆွဲကိုလုတ်တဲ့လေရာနေလုပ်ငန်းတွေဇေယောင်းလေးပဲလုပ်တဲ့သူတွေကလည်းဇေယောင်းနဲ့လုပ်ငန်းတွေဆွဲခုနေရတော့ မသိတာဘူးပေါ့ခုနေရာတော့ဒုက္ခပေးမယ်လို့မထင်ဘူးအလုပ်ဆိုတာသတိရမှာပဲဒါမှလုပ်ဖို့ကြိုင်ဖို့တဲ့ချေဘာရောင်းမှမပင်တော့လောလောဆယ်တော့ဟုတ်တယ်လို့အဲ့ဒါတွေဆွဲနေလို့ရှိရင်သုတိပြည့်ပြည့်တရားလေးမှာအဲ့လိုသာသမီးဇနီးချွန်မောင်းနေဆွဲလို့ရှိရင်ဥပါဒနာဥပါယ အဲဆွဲလန်းတဲ့နေရာမှာတော့ဖြစ်တဲ့သာသမီရန်ဆွဲနေတဲ့သာသမီပါဝင်နေမှာစစ်ပင်ကြီးတွေမှာဆောင်းကြီးတွေမှာပိတ္တာကြီးဖြစ်တတ်တယ်။ငါကြောင်းငါကြောင်းဆိုဆွဲနေတဲ့အဲဒီကြောင်းမှာပဲတောက်တယ်လို့အိမ်ညောင်းလို့ပိတ္တာလို့အဲဖြစ်တတ်တယ်။ဒါတွေကမဆွဲတယ်မလွဲတာမရှောင်တာလုပ်တဲ့အခါလုပ်လိုက်ပြောတဲ့အခါပြောလိုက်ဒီထဲမှာဆွဲထားတယ် ဆွဲထားတဲ့နာကဒါနသီလဘာဝနာဒါနပြုမယ်ဒါနပြုမယ်ဒါနပြုမယ်ပြုပြီးသားဒါနဝမ်းမြောက်ဝမ်းသာဖြစ်ရမယ်ပြုစေဒါနလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်မပြုရသေးတဲ့ဒါနတွေလည်းပြုမယ်ပြုမယ်ပြုမယ်သီလအတွေ့စင်ကြအောင်အဓိကကတော့ဘာဝနာပေါ့ခဏခဏသမထဥပဒနာပွားပြီးလို့သမထဥပဒနာဟာဘယ်လိုနဲ့ညာလဲ ညာလက်နဲ့ကဲလို့မရဘဲလက်နဲ့ကူကဘဲလက်နဲ့ကဲလို့မရညာလက်နဲ့ကူကအဲဒီလိုကူညီပြီးတော့စိတ်ကိုထိန်းတာပေါ့သမထနဲ့ထိန်းလိုက်ဝိပဿနာနဲ့ထိန်းလိုက်သမထနဲ့ထိန်းလိုက်ဝိပဿနာနဲ့ထိန်းလိုက်အဲလိုထိန်းလို့ရှိရင်စိတ်ဟာဤနေတာတွေခေါင်းပါယဉ်ကျေးတယ်ယဉ်ကျေးတယ်ဆိုတာလောဘဒေါသမောဟနည်းသွားတယ်လောဘဒေါသမောဟနည်းသွားတော့ ပြောလို့စဉ်းစားကြည့်တယ်မှဖြစ်မှတယ်စိတ်ချမ်းသာပါဗျာဒါလည်းဟုတ်တာပဲအာဟုသူတွေနဲသွားတယ်အမှားတွေနဲသွားတယ်လောဘဒေါသမောဟကြောင့်အာဟုတွေဖြစ်တာလေလောဘဒေါသမောဟကြောင့်အမှားတွေဖြစ်တယ်ကိုချင်းချင်းပြောတာတွေဆိုတာတွေလုပ်တာတွေကြိုင်တာတွေလောဘဒေါသလွှမ်းမိုးနေလို့ရှိရင် ပြောတာလည်းမှားတာပဲလုပ်တာလည်းမှားတာမှားတာများဒါဆိုတော့မိတ္တနာမှာလောဘဒေါသတွေကများတယ်တချို့အမှားကြီးတွေဆိုဘယ်လိုမှပြင်လို့မရတော့ဒီဘဝတော့မတတ်နိုင်တော့ဘူးဟေးနောင်ဘဝမှာပဲဒီမိုင်းနောင်တာဖြစ်သွားတယ်ဥမာမိဘကိုဆော်ရတာမိဘကိုကျွေးနိုင်မွန်းနိုင်ရင်တန်းနဲ့ကရှိနေပြီးတော့မကျွေးတာ မိဘရှိတော့ကတော့မသိတာမိဘလည်းမရှိတော့မှကျွေးနေတာနဲ့မကျွေးလည်းရဘူးပြီးတော့ပြုစုနေတာနဲ့မပြုစုလည်းရဘူးနောင်တဖြစ်ပြန်လို့ရတော့မရပါဘူးဗျာအဲကိုယ်တငယ်ချင်းချင်းချင်းလည်းလို့ကိုယ်တငယ်ချင်းတွေပေါ်မှာကိုတရားထုတ်ဖို့တရားအထုတ်ဖက်ယောဂီတွေချင်းချင်းလောဘဒေါသတွေရှိဆောင်နေလို့ရှိရင် မကောင်းတာတွေပြောမကောင်းတာတွေလုပ်မကောင်းတာတွေကြံစီတတ်ကြံတရားအပုတ်ချတာတို့အတင်းပြောတာတို့ကြောက်နေတရားရံဖြစ်တာတို့နောက်ခွဲခွာတော့တဲ့အခါကျတော့မှမှားနေခြင်းဆိုတော့ရပါတော့မရပါဘူးအဲတော့တော့ဒါလည်းများလို့ရှင်မှားတတ်တယ်ဒါကိုပြောတာဟုတ်လားဘုလုံးနဲ့လုံမန်းနေရလည်းလောဘဒေါသတွေဥသိနေလို့ရှိရင် မှားမှမသိမှားမှမသိမှားတယ်တိမ်မွတယ်ရောရောရကြတော့တိမ်မွတာကိုသိသိငိုတာမန်လူတွေကတော့ခက်ချမ်းချမ်းပဲပြောရတာပေါ့အညာတမတနဲ့လူစားမခိုးနဲ့အညာသားများပြမပြမှာနဲ့လေကပြောနဲ့အရေးတရားမကောင်းနဲ့အဲ့ဒါလေးရှောင်းနေတယ်ဆိုတော့ဟုတ်ပါတယ်ယောဂီတို့အဲ့လောက်နဲ့ပဲရအဲ့လောက်ရှောင်းနိုင်လို့ဆိုလူနဲ့ပါထုလူလက်လာလေးရှောင်းတယ် ယောဂီတို့ကမေးလျောပေါ်စားမှုကိုရှောင်ရမှာတော့မှန်ပါပါဘုရားဒီတရားတန်နှလုံးသွင်းမှာရောဒီတရားတန်နှလုံးသွင်းအပေါ်ယံလေးနဲ့တော့သဘောပေါက်ယောဂီတို့ဥပမာဆိုပါတော့ကိုသွားမဲ့လမ်းမှာမွေတွေပေါ်တယ်ကင်းတွေပေါ်တယ်မွေတွေကင်းတွေပေါ်တယ်ကြိုက်ရင်လည်းတေးနိုင်တယ်ပေါ့တော်ပေးမှုတွေဆိုလည်းကြိုက်ရင်တေးတာပဲ မောရကင်းနေဘောရဏမှာတို့ကသွားလာနေတဲ့ရှေးဆရာတော်ကြီးတွေသင်ပေးထားတယ်ဒကာဒကမတွေဟိုတော့ဘုန်းကျောင်းမှာလာကြဘုန်းကျောင်းတွေများတယ်ခုကတော့ဖြည်းဖြည်းနဲ့ဘုန်းကျောင်းတော်ဝေကုန်လာပြည်ကြီးဆက်တော့သင်ပေးထားတယ်စိတ်ရှိတဲ့တတ္တဝါတွေဘေးရန်အန္တရာယ်ကင်းအောင်လာတော့လို့ပါအဲရောဒီဝိဒါပဲသိပြီးတော့မကျင့်ရင်တော့မရဘူး ကြည့်ရုံနဲ့ကြည့်လို့ရှိရင်ညှော့လို့ရှိရင်အခန္ဓာတို့ကိုခဏခဏရုပ်ပြရတယ်။ဒီနေ့9ခေါက်16ခေါက်စသည်အဖြစ်ရုပ်ပြရစိတ်ပေါ်တဲ့နေရာမှာဘိုးကြီးတွေပေါ်တယ်။အဲ့ဒါကြိုးတင်ပြီးတော့ကိုကအငယ်တန်း9ခေါက်16ခေါက်29ခေါက်9ခေါက်16ခေါက်29ခေါက်နေရာရုပ်ဖတ်တဲ့ဇေတည်းမဲ့ဒီချိန်ရှိတဲ့တတ်တော်လို့တလည်းမတတ်ဘူး။အဲ့ဒါလည်းစားလည်းမစားဘူး အဲ့လိုကြိုတင်ပြီးတော့မမေ့မလျော့ကြိုးစားမယ်ဆိုရင်အရှိရှိတဲ့တတ္တဝါတွေရဲ့ဘေးရန်အန္တရာယ်ကိုပြေးနိုင်ဘူးလားပြေးနိုင်ပါဘူးဗျာ။မြတ်စွာဘုရားကိုလည်းဟောထားတာပဲဒါ။ဟိုတော့မြတ်စွာဘုရားဘုရားဖြစ်စဉ်ခါတော့လည်းတိတ်ကောင်းတော်နဲ့တိတ်ဆရာကြီးဖြစ်တဲ့အခါခါရှိတတ္တဝါတွေလို့ပြောတာဘုံမွေတွေယတိတွေကံယတိတွေအများကြီးကြည့်ကြ။အဲ့ဒါ ခန္ဓာတုပ်ကိုရွတ်ပြအဲ့ဒါလေးမေတ္တာပို့ကြအဲ့တော့မှပဲအေးရန်တယ်ကျင်းသွားတယ်။ဘုရားကလူအလည်းမူတမူတချက်စားပြီးဘယ်ဘေးရန်တယ်ကျင်းလဲ။အဲ့ဒါလည်းမစားဘူးရှောင်ရမယ်။ကောင်းလောင်တွေတွေ့လည်းမတတ်ရ။ဟို၆လမ်းပြီးတော့ဘေးထုတ်ပြတာတော့ထုတ်တာပေါ့တတ်တာမှမဟုတ်ဘူး။အမွေတစ်ပါးလေးကဖားကိုင်နေဘယ်လိုလုပ်သူ့စာပဲဆိုပြီးကြည့်နေရမှာ မရှိပါဘူးဗျာငွေကိုလည်းတတ်ဖို့မဟုတ်ဘူးနော်မှန်ပါပါငွေတို့ကလေးနဲ့ဖြီးပြီးတော့ဖားကိုလွတ်အောင်လုပ်ခဲ့ဖားကိုအသက်ကြရလဲရောက်တယ်ငွေကိုလည်းကြရရောက်တယ်ငွေကိုလည်းကြရရောက်မယ်တဲ့အဲအဲ့လိုသဘောပေါက်အဲ့လိုသဘောပေါက်မှသူများတွေပြောတာရောရီတို့မှားတယ်ဆိုတော့မှားမှန်သိတာသူတို့အဲ့ဒီသဘောမသိတဲ့အခါကျသူများအဆဟန်တယ် တရိစ္ဆာန်ဖြစ်ဖြစ်လူဖြစ်ဖြစ်ဖုန်းကြီးဖြစ်ဖြစ်နတ်ဖြစ်ဖြစ်အကုသိုလ်အကုသိုလ်ပဲမသိလို့တရိစ္ဆာန်ပဲသိနေမသိလဲအကုသိုလ်အကုသိုလ်ပဲဒီမောရအကုသိုလ်တွေများမယ်အဲ့ဒါအကုသိုလ်မများအများတက်ကိုတတ်ချင်းမှဘေးရန်တွေကင်းအောင်အကုသိုလ်ကင်းအောင်ကိုယ်ကလုပ်ပေးရမိုးညင်းတဲ့တာမဟုတ်ဘူးမစားလို့သူ့အမြဲတည်သွားလဲအကုသိုလ်ကင်းပြီးတော့တည်သွားအဲ့လိုဖြစ်ရ အဲကဲရမယ်အဲ့လိုကြိုးတင်ပြီးတော့မမေ့မလျော့တာကိုပြောတာဟလားမှန်ပါဗျာဒီမှာတို့ကျောင်းသားတွေဆောင်းမဖြစ်လို့ဆိုစောရဲ့ဂျူဝိစာတွေမကြက်ရဘူးကြက်ရပါဗျာမမေ့မလျော့ပြောတာဟလားမှန်ပါတို့ဒီမှာတွေလည်းတနေ့ကျသိကြမှာမလားမှန်ပါဗျာမသိခင်တည်းကဘာတွေလုပ်တာမှန်ပါဗျာ ဒါနတိလဘာဝနာတွေဘောရောရည်ဘာတွေလုပ်ထားရမလဲအဲအဲ့ဒါမမေ့မလျော့လို့ရှင်ဒါနဟောတိလဟောဘာဝနာအများကြီးရတာပေါ့မေမေရောရောဘောဘောဆာသာနဲ့ဒီတိုင်းမနေမယ်ဆိုရင်ဒါနပြုနိုင်ရတာနဲ့မပြုပြဘူးမွေမွေမေ့မေ့မေလျော့ပေါ်စားရလေယောဂီဒီတိုင်းထမင်းစားနေတာပဲဒီတိုင်းလူလို့မရဘူးပါပါဘုရား ရတယ်ကိုဘကိုမီလီယောပေါ်စားလို့မလူတော့ပဲတန်းနိုင်ပြီဗျာဒီတိုင်းတမင်းစားနေတာပဲလက်တဆုပ်တော့ကလေးရောစကလေးတွေပဲ့ပြီးလိုက်အဲ့တဆုပ်ဟာဒါနာဖြစ်တာပဲညက်ကလေးတွေကျွေးလည်းပဲဒါနာဖြစ်တာပဲခွေးလေးတွေကျွေးလည်းဒါနာဖြစ်တာပဲအော်ကိုစားမဲ့တဲ့ကနေပြီးတော့သူများကိုကြောတော့ပေးတယ်ထည့်ပေးတယ်ဒါလည်းဒါနာဖြစ်တာပဲအဲ့တော့ကိုနေတဲ့တမင်းစားတာဒီတိုင်းဒါနာဖြစ်တာ ကိုနေတိုင်းရေတော့မယ်ရေဖျက်တယ်နဲ့ဆိုတော့ဒါနဖြစ်တာပဲအဲဒါဒါနကိုမမေ့ဖို့သီလကိုမမေ့ဖို့သမထဝိပဿနာကိုမမေ့ဖို့အဲ့ဒီမမေ့မလျော့မပေါ်မဆာခြင်းဟာနိဗ္ဗာန်ရောက်ကြောင်းပဲမမေ့မလျော့မပေါ်မဆာတော့ခုနေပြောတော့ဒီတိုင်းပြောရင်တိတ်ပြီးတော့မလေးနဲ့ဥပမာလေးနဲ့ပြောမှပုံလေးနဲ့ဒါလား ခုနပြောခဲ့တဲ့အစိတ်ရှိတဲ့တ attva တွေစာမဝဲဖြစ်တဲ့ပုဂ္ဂိုလ်တို့သာသနာ့ဘဝပုဂ္ဂိုလ်တွေအတွက်ရေးကြည့်ရလေပြောအောင်သာသနာ့ဘဝတို့နေရတော့အာယုမဘကာမဂုဏ်တရားတွေကာမရာဂတွေမရှောင်ပါဘူးလားရှောင်ပါဘူးတကယ်ကိုစင်ကြယ်လို့ရှောင်တာလားမှန်ပါပါဘုရားအောက်ပြီးပြီးတော့ရှောင်ရတော့မှာမှန်ပါ အဲအောင်ပြီးနိုင်မှချမ်းသာရတယ်အဲအောင်ပြီးနိုင်မှုဆိုတာကဘာမှတရားမဖြစ်မင်းနဲ့ကြာကြာအောင်နိုင်မှာမအောင်နိုင်ပါဘူးခင်ဗျာအောင်နိုင်မအောင်နိုင်မယုံစမ်းကြည့်ပေါ့မအောင်နိုင်တော့ကြာထွက်မှာပဲအဲမမေ့မလျော့မပေါ်မဆကာမဂုဏ်ရဲ့အပြစ်ခန္ဓာကြီးရဲ့အာတုဝခန္ဓာကြီးရဲ့ဒုက္ခသန္တရာရဲ့ဒုက္ခမကြာခဏနှလုံးသွင်းရမမေ့မလျော့လို့ပြောနေတယ် တို့အမနာပုံညာလည်းမရသေးတာဒါသာသနာ့ဘောင်မှာမြဲဖို့အရေးကြီးတယ်။မညာပုံညာတော့ရအောင်လုပ်တာပေါ့လေ။အဲမရသေးခင်မှာသာသနာနဲ့မွေးလျော်မလွဲတာမရှောင်တာလို့ဒီနေ့လို့လုံးเสียမရှိလို့အသက်ကြီးလို့အောင့်အင်းနေရတယ်။စိတ်မချမ်းသာဘူးပြောတယ်။သာသနာ့ဘောင်မှာကြီးလင်းရှင်လန်းနေရတယ်။အဲ့တော့မြတ်စွာဘုရားတရားရှိခိုးပေးတယ် ဘာမှပြင်းတရားလည်းမလို့မမွေ့မလျော်ဖြစ်စရာလည်းမလို့ဘာနဲ့စားစားစားနဲ့စားစားတဲဆုံးနေနေရနေရတင်ကအစွတ်အပြတ်ပဲဝေရဝေရစိတ်ထဲမှာမွေ့လျော်မွေးလျော်မှုအထဲထဲမှာဘာနဲ့မွေးလျော်တာအကောင်းဆုံးတပ္ပရတိဓမ္မရတိဇိနာတိ သားနဲ့မွေးလျော်တာသမီးနဲ့မွေးလျော်တာဇနီးနဲ့မွေးလျော်တာစီးပွားရေးနဲ့မွေးလျော်တာအလောက်ကံတွေနဲ့မွေးလျော်တာဒါကန္တရာလေကြောင်းဒုက္ခရောက်ကြောင်းအားရသမီးလေးတွေနဲ့ပြောဆိုနေရမိကလည်းပြောအဲဇနီးမောင်နှံနဲ့လည်းပဲပြောနေကြတာပေါ့ဗျာအကြောင်းမျိုးမျိုးနဲ့အဲလုံငန်းကံရနေလည်းပဲကိုယ်ချင်းချင်းပြောကြဆိုကြလေသမားတွေဆိုလည်းပဲ ရှုပြီးဆောက်ရှုပြီးတယ်ဆိုလို့ရှိရင်နွားကြောင်းလေကြောင်းပဲပြောကြဒီလေကဘလောက်ဖြစ်တယ်ငါလေကဘလောက်ဖြစ်တယ်ဟိုနွားကြီးကဘလို့ဒီနွားကြီးကဘလို့ပေါ့အဲ့ဒါနဲ့ဟိုပြောဒီပြောနဲ့အချိန်နဲ့ကိုယ်ပေါ်အိမ်ရောက်ဒါတွေသမီးတွေနဲ့ဆက်ပြောအဲ့ဒါနဲ့မိုးလင်းနောက်နေ့လည်းဒီတိုင်းကာမဂုဏ်နဲ့မွေးလေမရောက်ဘူးလားမရောက်ပါဘူးခင်ဗျာဒီကုနေရတော့မသိတာကိုတရားကြီးတော့မတော့ရဘူးဟုတ်လား မွေးလျော်ဒါနနဲ့မွေးလျော်ရမယ်သီလနဲ့မွေးလျော်ရမယ်သမဏနဲ့မွေးလျော်ရမယ်ဝိပဿနာနဲ့မွေးလျော်ရမယ်သူဆိုင်ရာဆိုင်ရာအခြေအနေပေးတယ်လို့ပေါ့ဒါပေမဲ့အဓိကတော့ဝိပဿနာဉာဏ်ပညာနဲ့မွေးလျော်အဲမွေးလျော်ဖို့အတွက်မြတ်စွာဘုရားကလွယ်လွယ်ကူကူနဲ့နှလုံးသွင်းနိုင်တာလေဟောတယ်။ဟိုဓာတိပရမတ်ကြီးခက်ခဲတာကြီးဟောတာလေလွယ်လွယ်ကူကူပြည့်လို့ဟောတာတို့ကမနှက်ရှာတယ် ဝေယဥမနာယဥမတေယဥမခောခောယဥမဝေအဲ့ဒါကိုမြတ်စွာဘုရားကဟောတာဝေယနိယရှင်ရမေဘိနေနိနိမပြပစ္စဝကိတပါရှင်ရအာယိမြတ်စွာဘုရားဟောတာကအကြောင်းရှိလို့ဟောတာအကြောင်းနဲ့တက်တဲ့ရှောက်ဟောတာမဟုတ်ဘူးခင်ဗျာအမှန်တန်ဟော ကုံလုံးကိုထိုးထွင်းသိတဲ့ဉာဏ်ပညာလေးနဲ့ဟောတယ်လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ရှင်ဉာဏ်နဲ့ဟာရှင်ဉာဏ်အဲ့လိုရှင်ဉာဏ်တော်ကိလေသာတွေခေါင်းမလာဘောလို့ဝေယအောင်မယ်ဝေယအောင်မယ်ဝေယအောင်မယ်ဝေယအောင်မယ်ရှင်ဉာဏ်ဟောငယ်ငယ်ရွယ်ရွယ်ပြင်းတဲ့ငယ်ရွယ်တဲ့မန်ရော့ယုပနာမန်ရော့ငယ်တဲ့သူလည်းရှိတာပဲဒီထဲမှာ သူများနဲ့စားလိုက်ရင်ငယ်လေးပဲလှလှပပလေးပဲဟာအများရငယ်မှမဟုတ်ပဲနောက်ပွားကြီးနေမှာပဲအဲ့တော့အိုရအောင်မဲ့အိုရအောင်မဲ့အိုရအောင်မဲ့ရှင်နေတော့ငယ်ရွယ်တဲ့မန်တွေရော့ငယ်ရွယ်တဲ့သူကလည်းငယ်ရွယ်တဲ့မန်ရှိတာပဲဘုလူပြီးမဆိုင်ဘူးဒီလူပြီးမဆိုင်ဘူးငါခါကြီးဆိုပြီးတော့ထောင်းထောင်းထောင်းထောင်းလို့အဲ့ဒါဗာမန်တွေပါလေ အကုသိုလ်ဖြစ်တတ်တယ်နော်ရေနာယဥမနာယဥမနာယဥမနာယဥမေအဲ့လိုရှင်ပြန်ပါမန်ရရောနဲ့ဇမ္မာရေးကြောင့်ဖြစ်တဲ့မန်ကြီးအာရောချမန်လို့ခေါ်တာငါရစားတော်ရဆရာမလို့ပါဘူးကွာမင်းတို့သာရှောက်ပြီးဆေးထိုးဆေးတော့မမဇမ္မာရေးကောင်းတာပဲအများရန်ကောင်းမှာကောင်းပါပါဗျာကောင်းနေတယ်လို့သူကဘရော့မှာ မနာတော့ဘူးအောင်းမယ်ဒီနေ့ကျနာမှာပဲအဲနာအောင်မနာအောင်ပဲဆင်းရဲလို့ရှိရင်မတော်ဒီနေ့ကျအိယာဖြာဖြာဖြစ်မယ်ကိုကျင်ကြီးကျင်ကြတော့ကိုမတုံးနိုင်မမဆင်းကြအောင်မလုပ်နိုင်တဲ့သူများတွေဘေးနာပြုစုတဲ့သူတွေရောရှာဆက်ဆုပ်တဲ့အဖြစ်မျိုးဖြစ်အောင်ပဲအဲ့လိုဆင်ခြင်လို့ရှိရင်ကြမ်းမာရေးကြောင့်ဖြစ်တဲ့မှန်လေမှန်ပါပါဘုရားအဲ့တော့တရားအထုတ်ဖြစ်တာပေါ့ ဟုတ်တယ်မလားတရားအောင်မယ်တရားအောင်မယ်တရားအောင်မယ်အဲ့လိုရှင်နေအဲအသက်ရှင်ရင်းအောင်ဖြစ်တဲ့မှာဇီဝိတ္တမှာလို့ခေါ်တာငါတို့မျိုးကတရားတရားကြုံနေရတာကွာမင်းတို့၄60နဲ့သေးတာမဟုတ်ဘူးအသက်ရှင်ရင်းအောင်ဖြစ်တဲ့မန်ရော့အဲ့ဒီမှာမဟုတ်ဘူးဆိုတော့ကုသိုလ်တွေကြာနာမလို့ဘူးပေါ့မသေးသေးဘူးမသေးသေးဘူးနဲ့အဲ့ဒါ ရုပ်ပြန်နဲ့တည်တော့ဘလို့ဖြစ်တော့ဟုတ်တယ်မလားအဲ့ဒါမတရားဟုတ်တယ်တရားဟုတ်တယ်တရားဟုတ်တယ်ဆင်ញရမယ်အဲ့လိုဆင်ញတဲ့အခါကျတော့အသက်ရှင်ခြင်းကြောင့်ဖြစ်တဲ့မန်တွေရောပါပါလေနောက်တစ်ခါခွဲခွာရအောင်မယ်ရှင်ဝဲပွဲရမယ်တိဝဲခွဲရမယ်ခွဲခွာရအောင်မယ်လို့ဆင်ញမှာများလို့ရှင်အတူတူနေတဲ့အခါမှာ ရံဖြစ်တာတို့မုန်းတာတို့ဂုံတိုက်တာတို့မကောင်းတဲ့စိတ်တွေလာပါတော့လာပါဘူးဩဓမ္မကြခွဲရမှာသူရောဤတွေသူတရားနာတဲ့ပုဂ္ဂိုလ်တွေခွဲရမှာဟုတ်တော့မလားဘယ်တိုင်းဒီလိုနေလို့ရပါမရပါဘူးမရဘူးတဲ့ရှင်ပွဲလည်းခွဲရဒီနေ့ကျသေးပွဲလည်းခွဲရအဲ့တော့မခွဲခင်မှာကို့ကြောင့်ဒုက္ခတို့ရပါစေသူ့ကြောင့်ကိုကုသိုလ်ရပါစေအဲ့ဒါဆိုမကောင်းဘူးလားကောင်းပါရဲ့ ဩသရဏနဲ့အတူတူနေထိုင်ပေါင်းစည်းခဲ့တာငါကြောင့်သူကုသိုလ်တွေအများကြီးရသွားတယ်အာသူ့ကြောင့်လည်းမကုသိုလ်တွေရတယ်လူသာပွဲသွားတယ်ကျေးဇူးတရားတွေအပြန်အလှန်ကျေးဇူးတွေတင်လို့နောက်ဘဝပြန်ဆုံတဲ့အခါလည်းပဲမေကောင်းဆွေကောင်းတွေဖြစ်ကြရန်သူတွေဖြစ်ဘူးပေါ့ဗျာအခုလောကကြီးမှာရန်သူတွေဖြစ်နေတာများနေမလားရောင်းနေတဲ့အောင်နိုင်ခြင်းညတတ်ကြဖြတ်ကြရောင်းနေတဲ့အောင်နိုင်ခြင်းညတတ်ကြဖြတ်ကြဆိုတော့ ရန်ကျိုးကြီးတွေနဲ့သင်ကြတာအနေဟုတ်ပေါ့ကွာဒီနေ့ကြာရင်တော့တန်းကိုလက်စားချီတယ်သူမှဘလုံးမှမရှင်နိုင်လို့သာတည်သွားတယ်စိတ်ကကျဉ်းတတ်ပါကျဉ်းတတ်ပါအာမကျဉ်းတတ်တဲ့ခါကျတော့ကြောင်ဖြစ်လိုက်ကြက်ဖြစ်လိုက်နောက်တစ်ခါတမင်ဖြစ်လိုက်ကြားဖြစ်လိုက်လူဖြစ်လိုက်ဘလူဖြစ်လိုက်တန်တရာလည်းမတကွမတွေ့တကွပြန်တွေ့မှာအဲ့တော့ကိုကအနိုင်ကျင့်ထားရင်ကိုပြန်ပြီးတော့ နိုင်ကျင့်ပါပဲတဲ့ကိုယ်ကသမ ्या တတ်ထားတာဟုတ်ရဲ့ကိုယ်ကသမ ्या တတ်ထားတော့ကိုယ်တတ်မဲ့လူလည်းပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးဗျာဒါအဲ့ဒါဘုသူဝတ်လေတာပဲဘလို့မှဖះတော်ပါလို့မြတ်တက်တော်တင်ရှာမရဲ့ဖះရှိပါရဲ့လားနဲ့တားလို့မြတ်ရှင်မောဂုလိုင်းစတားလို့မြတ်ရှင်သာရိပုတ္တရာ300နာကိုမြတ်စွာဘုရားမတားနိုင်ဘူးသူ့ကိုကျွေးတဲ့လူခံရတာပဲအဲ့တော့ဘုလို့ကြောင့်လဲဆိုတော့အာဟုဆိုကြောင့် အာဖြစ်ပြပါလို့ဖြစ်တယ်လောဘဒေါသမောဟတွေအာကြီးတယ်လောဘဒေါသနဲ့မောဟတွေဘာဖြစ်လို့အာကြီးလဲမေတ္တာဘောဆာတရားအထုတ်တာလည်းမေတ္တာဘောဆာလို့မေတ္တာဘောဆာတာသွားရောက်တာပဲဟုတ်တယ်မလားဒါရတော့ရှင်ဘကွဲရမယ်ဒီဘကွဲရမယ်ဒီဓမ္မဘွဲရင်ပါကိုကြောင့်ဒီကုသူရမယ်ကိုကြောင့်ဒီကုသူရသူကြောင့်ဒီကုသူရရောက်တဲ့တယောက်ကျေးဇူးပြုမယ်ဆိုခွဲခွာရလည်းပဲကောင်းတဲ့တရားလို့ ဟောမှသူ့ကိုအများကြီးကျေးဇူးထားတာပဲကောင်းထားတာပဲကောင်းတာဖြစ်เสียမလို့ဟုတ်လားအဲဒီလိုနေတော့မှတရားနဲ့ကြောင့်ဘုံတိုက်တရားနဲ့ကြောင့်မကောင်းတာတွေပြောဆိုနေဖွဲ့တဲ့ခါကျတော့မှပြန်ပြီးလို့လို့မရတော့ကောင်းတာဖြစ်ပါဟုတ်လားနောက်တစ်ခါကံလာရင်ကိုယ်ပိုင်ဥစ္စာပဲလို့ဆင်ခြင်လို့ရှိရင်ဘယ်လိုဖြစ်အာဟုသူတွေရှောင်းနေတယ်ကုသိုလ်ကောင်းမှုတွေ ယောဂီတို့ဉာဏ်ကိုဖွင့်ထားတော့ဉာဏ်ကိုပုတ်မထားနဲ့ယောဂီတို့ဉာဏ်ကိုဖွင့်ထားတရားနာရင်နဲ့ဉာဏ်ကိုနှလုံးဉာဏ်ခါနဲ့ဖွင့်တာနှလုံးကဒီလိုဖြစ်ရင်ဒီလိုဖြစ်နိုင်တယ်ဒီလိုဖြစ်နိုင်တယ်ဝိပဿနာဆိုတာဉာဏ်ပညာပြထားတယ်ဉာဏ်ပညာတုံးတဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်မရဘူး။မြတ်ပြောလို့ဖြစ်ပြပြအနေစာပဲဆိုခန္ဓာပဲလို့ကြောင့်မြုပ်သွားတယ်။ဉာဏ်ပညာနဲ့နည်းနည်းတော့နှလုံးသွင်းမှာ ဩအနိစ္စဆိုတာမှန်တယ်ဒုက္ခဆိုတကယ်မှန်တာပဲမတမှန်ကန်တဲ့တရားတွေပဲတို့တာလည်းမသိလို့တာယောစင်တွေဖြစ်ပြီးဒုက္ခရောက်တာကိုဒါတွေသိတော့ယဟန္တာတွေအကုန်လုံးကင်းရှင်းသွားတော့လောကကြီးတွေကလည်းငြိမ့်သွားတယ်ဟုတ်တယ်မလားအေးအဲ့ဒါကြောင့်မလို့ကံစားနဲ့ကိုယ်ပိုင်ဥစ္စာပဲဆိုတော့အာဟုဆိုပြီးကြောက်ရှောင်းတော့ ကုသိုလ်ကောင်းမှုတွေပဲလို့ဖြစ်တော့ဖြစ်နေရဘကောင်းတာချမ်းသာတာပေါ့ဟုတ်တယ်မလားမှန်ပါဗျာဒါအလေအလတ်အတွက်ပြောတာခုနငါးပါးသီလကတခါတရားမှတရားနာတယ်လို့တခါတရားမှတရားလုပ်နေတဲ့ပုဂ္ဂိုလ်နည်းနည်းခက်စိမ့်နေသမားတွေကပြောอ่ะအကျမ်းပေါ့အခုပြောတာဘိနေတုတ်ကအလတ်အနုစားကြံတဲ့ယောဂီအခုယောဂီတို့ဇမသရိယအကျင့်မြတ်သောအကျင့်ကျင့်နေတယ်တရားမှမွေ့လျော်ဘူး အကြံပြောပြီးပြီအလတ်ပြောပြီးပြီအနုကိုနှလုံးသွင်းရဟုတ်လားဥမာတခါတည်းကအမှန်တန်ချောမောလာပါတဲ့မြို့သားမြို့သမီးပေါ့မြို့သားဆိုတော့တော်တော်ချောတယ်မြို့သားတွေရှိတယ်မြို့သမီးဆိုတော့တော်တော်ချောတာတွေရှိတယ်အဲ့ဒါဒီတခါတည်းတွေ့ရုံနဲ့ထထထထတွေ့နေလို့ရှိရင်စိတ်တွေဖောက်ပြန်နိုင်လားဖောက်ပြန်နိုင်ပါဘူးအထိတ်နိုင်နိုင်ရဲ့မြတ်သောအချက်တော်မကျင့်နိုင်တော့ထွက်ကြပါ ဟုတ်တယ်မလားတဘာဝဖြစ်စဉ်ကိုပြောတာနော်ရောတို့အမင်းရွတ်သွားနေတဲ့ဘုန်းကြီးတွေဖွားရည်တွေကြတော့ဘယ်သူမှဘာမှအနာမကပ်ဘူးရွတ်သွားနေတာဘယ်သူမှမကပ်ဘူးနားအဲအဲရွယ်ရကြတော့ကိုယ်လည်းငယ်ရွယ်သူလည်းငယ်ရွယ်တွေတွေ့လို့ရှိရင်စိတ်မထိန်နိုင်ဘူးဆက်ဆံမှုတွေရင်းနှီးသွားပြီမထိန်နိုင်လို့ တို့တွေကပါဝင်လာတယ်များမလားများပါဘူးတရားတော်ကတရားတော်နဲ့ပါဝင်ရပါလတန်မပါအောင်ပြောတာဟာပါလတန်ရှိသေးတယ်အဲ့ဒါဘာဖြစ်လို့အနုစားကိုမသိဘူးအနုစားဆိုတာစိုးရိမ်ရရောလို့မျောမြင်တဲ့ရောရီတို့ကိုယ်တိုင်လည်းတစ်ခါလည်းမကြုံဘူးလားတတ်မဲ့ဆရာအာရုံနဲ့တွေ့မဲ့စိတ်ထဲမှာတစ်ခါအောင်မြင်သွားတာ ပါဇက်ကလည်းမပြောပါဘူးလက်လည်းမပါပါဘူးစိတ်ထဲမှာတော့တောင်းကျမ်းသွားတာဘာဖြစ်လို့ဆိုတော့အမရန်ကောင်းတဲ့အာရုံတွေကိုဘယ်လိုဆိုလဲပဲချောတော်မောမောလှလာဘောပါရင်းရင်းကြီးကြီးမောမောရေးယောက်ျားဆိုလဲချောတော်မောမောလှလာဘောအလုပ်ကရကောင်းကောင်းဝင်ဝဲကောင်းကောင်းဆိုစိတ်ထဲမှာတောင်းကျမ်းသွားတယ်အဲ့ဒါမတောင်းကျမ်းပဲနဲ့နေစာဒုက္ခအနတ္တရှုနိုင်မကောင်းဘူးလားကောင်းပါရဲ့ခင်ဗျာဘယ်လိုလုပ် ကြိုတင်ပြီးတော့နှလုံးသွင်းထားရမယ်ရောရုံဉာဏ်ဖွင့်တာမြတ်စွာဘုရားမဉ္ဇဏ်ပူဉာဏ်ကိုရနိုင်လို့ဟောခဲ့တာမရနိုင်ရင်လည်းမဟောခဲ့ဘူးဇာညောင်းခံရနိုင်လို့ဟောခဲ့တာဒီကိရိတာတွေကိုကြောလို့ကြောလို့နိုင်တယ်ကြောလို့နိုင်လို့သာသနာတော်ကြီးတည်ထောင်လာတာလေမှန်ပါပါဘုရားဘယ်သူတွေကြောလို့နိုင်လဲမမမလျော့မပေါ့မဆတဲ့ပုဂ္ ကြော်လွန်နိုင်တယ်ရောနတ်သမီးတွေ့တော့ကြော်လွန်နိုင်တယ်လူအစုပ်ကလုံးတော့ထည့်ပြောနတ်သမီးတွေ့တော့ကြော်လွန်နိုင်တယ်ရှေ့ရရသေးတယ်ဆိုတာနတ်သမီးတွေလာလာရှိခိုးတာကြားမင်းနဲ့နတ်သမီးတွေဘလုံးမမနေတရားဆက်ကျင်နေတာပဲဇန်နေရအဲဘာလို့လဲဆိုတော့မမေ့မလျော့အရေးကြီးတယ်ပြောဟုတ်လားမမေ့မလျော့ဆိုတာရောဂီတွေရှုတာမှတ်တတ်နေတာအမြဲတမ်းရှုမှတ်နေတယ် ဉာဏ်တွေမရစ်ကြဘူးလားဗျာရစ်ကြပါဗျာအာဒီတိုင်းဒီတိုင်းခဏခဏပြောတာမမြင်နဲ့မပေါ်နဲ့မမြင်နဲ့မပေါ်နဲ့ကြားပါမလားတော့ယုံဤဟုတ်တယ်မလားယုံဤနဲ့ဘုန်းကြီးကဒါအချောင်းပြောနေတာပဲကွာဝိပဿနာဆိုတာပဲပြောနေတာပဲယောဤလို့ဘုဒ္ဓံနဲ့တရားကြားပါမလားဘုမတန်တယ်လို့ဖြစ်တတ်တယ်နော်ယောဤရှင်းပြဝင်တဲ့အပင်တွေလိုပေါ့ကွာ ခြေဘဝင်တဲ့ပဲတို့ဘေးမှာအများကြီးရှိတယ်ဆန်နွင်းတွေစားတွေလည်းရှိတော့ဘိုးကအသုံးမချတတ်တဲ့အခါကျတော့တွေ့ပါများတော့ဘာမှတမိုးမရှိအောင်အမှန်တန်ဆေးဘဝင်နေတာရလားဟေးအဲ့ဒီလိုပဲတော့ဒီဂျမဆုပြနဲ့တော့အကျင့်ရတတ်ပါစိတ်ချမ်းသာတာကျင့်နိုင်ဖို့ဆိုတာအဲ့အပ္ပမာရအပ္ပမာရဆိုတာအဓိကကျင့်တာကိုပြောတာဟုတ်လား ဟေးလူငယ်လူရွယ်တွေဖတ်တဲ့တရားလို့စာကြက်တာလို့ကောင်းပါတယ်သူကလည်းသူလို့ဒါပဲနဲ့လို့နှလုံးသွင်းမှုရှုမှတ်မှုကတော့ဗဒါနအရေးကြီးတယ်နှလုံးသွင်းတာလည်းပဲခုနပြောခန္ဓာလူရဲ့အပြစ်တွေခန္ဓာကိုယ်ရဲ့ဒုက္ခတွေဘုရဒုက္ခနာရဒုက္ခသိတဲ့ဒုက္ခခန္ဓာကိုယ်ရဲ့မတင့်တဲ့ဆက်ဆုပ်ဖွယ်အတုဝသဘောတွေရှိမှတ်တာမဟုတ်ဘူးနှလုံးသွင်းတာနော် တို့အာတုဘသယမူဆရာတော်ဘုရားကြီးမရှိသူတို့အာတုဘအာတုဘအာတုဘအာတုဘတမာရီနဲ့ရှင်ပြီးနှလုံးသွင်းလိုက်ပုံနေတော်ထင်းလာတမာရီငါးပါးဘုရားမရှိရင်တော့ပဲထင်မယ်တမာရီတကယ်ရတယ်အာတုဘဆိုအာတုဘကြီးပေါ်လာပိုင်ကြီးဘူးလို့တခါတယ်အရေးတွေထွက်ကြဘာသာကြည့်ရတဲ့ခါတဲ့ဟာလာပြီးတော့ရှာကြီးထွက်ရှာကြီးတောင်းအောင်ကြီးထွက်ထွက်လာရှာကြီးထွက်လာပြီးရှာကြီးထွက်လာပြီးဆရာတော်ကြီးကပို့ပေးတည်းရှူးနေတမာရီရရင်ပေါ်လာပဲ ပထမတော့မပေါ်ဘူးနောက်ကျတော့ရိုးရိုးလေးတွေနောက်ကျတော့ရိုးရိုးလေးရိုးရိုးလေးတွေကြားတာတော့ထင်းထင်းရှားရှားပေါ်တယ်ရိုးစုရိုးစုပေါ်လာတယ်နောက်ကျတော့ဓာတ်တော့ပုံပြီးရင်းကျက်လာတဲ့အခါကျတော့ကိုယ်စိတ်ညွန့်ရင်ညွတ်တယ်လို့ပေါ်တယ်အယိုးတွေရိုးစုရိုးစုနဲ့အာအယိုးတွေဆွေးမြေ့ပြီးတော့ပြိုကျကုန်ပြီရိုးတွေပြိုကျပြိုကျပြိုကျပြိုကျအကောင်လိုက်ထိုင်လဲမဟုတ်တော့ဘူးလက်ကတခြားခြေထောက်ကတခြားခေါင်းကတခြား နာရိုးတွေကတခြားဟာပြိုကျရုံနဲ့မကောက်ရိုးတွေတစ်ပြေးတစ်ပြေးနဲ့ဆွဲပြီးတော့တုံးတုံးလေးတွေဖြစ်ကုန်ပြီဆိုတော့တထွာလောက်တထွာလောက်တထွာလောက်တုံးဟာတော်တော်ဆွဲကုန်ပြီဆိုဟောလက်တစ်လုံးလောက်လက်နှလုံးလောက်ဆွဲဟာဒါနဲ့မကောက်ဘူးတော်တော်ကိုပဲကြားလာပြီဒီလိုဆိုတစ်ပြေးပြေးဘယ်ဇီးသီးလောက်ကလေးတွေမကြီးသီးလောက်ကလေးတွေဒါတွေကဖြစ်နိုင်လို့ပြောနေတာ မဖြစ်နိုင်မပြောဘူးဒါတရားနာတဲ့ထဲမှာနတ်တွေလည်းရှိတယ်ဖြစ်နိုင်ကြတယ်ဒါတကယ်လို့တဲမစရာတော့ဘုရားရဲ့ဒါတော့မကဖြစ်လို့ရဟနာဖြစ်သွားတာပေါ့ဗျာတို့ကအစုပ်ပလို့အခြေနေတာအခြေခံအောင်ဒီလိုပြောတာနောက်ဒါတော့မကအမှုံလေးတွေဖြစ်ဖြစ်သွားတာပဲအမှုံလေးတေးတေးတေးတေးတေးတေးဖြစ်ဟာဒီမုံနေရာနဲ့မြေကြီးနဲ့ဘာထုတ်လဲဆိုမြေကြီးနေကြီးဖြစ်သွားတယ် သမာဓိရှိရင်ဖြစ်တယ်ရောယူဟုတ်လားစိတ်ကူးရင်နေမဟုတ်ဘူးဒါတွေဟာတကယ်အာနာပါနသမာဓိရတယ်ဖြစ်တယ်အပုတ်ဆိုအပုတ်ရိုးစုဆိုအရိုးစုရိုးတွေပြောကြဆိုပြောကြအကွဲဆိုအကွဲဟာအတုံးတစ်တွေဖြစ်ဆိုအတုံးတစ်တွေဖြစ်အကုန်ဖြစ်တယ်တကယ်လို့ရင်ဒီဖြစ်တာပဲနှလုံးသွင်းတာကိုပြောနေတယ်မှန်ပါဗျာအဲ့ဒီလိုအတုပခဏခဏနှလုံးသွင်းရကာမရာဂပဟာနာယ ဓမ္မရာဂကိုပယ်ဖို့အတုပအလုံးသွင်းရတယ်ဓမ္မစရိယကျင့်တဲ့ယောဂီများအတွက်အထူးပြောနေနော်မှန်ပါဗျာတရားရှိဆိုတာတကယ်ကိုပဲအစွမ်းထက်တယ်ဘယ်အစွမ်းထက်လို့မြတ်စွာဘုရားတရားတွေအစွမ်းထက်လို့သောတာပန်သရကအနာဂါယဟန္တာတွေဖြစ်တာဟောဗျာမစွမ်းမထက်ရင်ဖြစ်ပါ့မလားဖြစ်ပါဘူးဗျာအစွမ်းထက်မှမသိတာဘာကြောင့်ဖြစ်ပါဘူး ကျင့်မှမကျင့်တာကိုပဲသိမလဲစာလို့ပေါ့ဗျာစာမကျင့်ရင်စာရပါမရပါဘူးဗျာ38တရားမင်္ဂလာမကျင့်ဖဲနဲ့အတိပ္ပယ်သိပါမသိပါဘူးဗျာဒီဝိယမင်္ဂလာတော်တတ်တာဤဩရောဩနာဘာလဲအတိပ္ပယ်ဆိုမသိဘူးကျင့်မှမကျင့်ဖဲပဲရအဲ့ဒီလိုပဲတရားလေးဒီတိုင်းပဲတကယ်တမာတိရအောင်ကျင့်တကယ်မြင်တယ်အာသုဘဆိုအာသုဘမြင်တယ်အပုပ်ဆိုအပုပ်မြင်တယ်ဘိုက်ကြီးကွဲဆိုကွဲထွက်သွားတယ်ဘိုက်ကြီးအရင်တကြမကြပါဘူး အဲ့လိုရှားကြီးထွက်ဆိုရှားကြီးထွက်လာတယ်အဲ့ဒါတရားဘုရားတို့လည်းပဲအထိုင်လျောက်ပဲမရတာပါကျကျရနာကြီးမရတာပါဘူးကြွားနေတာထိုင်လျောက်တော့မရတာအများကြီးမရဘူးရိုးစုအရိုးစုအရိုးစုတွေပြိုကြကုန်ဆိုပြိုကြကုန်မှာပဲတခါတည်းပြိုကြကုန်ပြီးတော့တခါတည်းအာတထွာတော့အတုံးတက်တယ်နောက်တစ်ခါကျတော့ဟာလက်သုံးတော့ဟာလက်တစ်လုံးတော့ဟာနောက်ကျတော့ဇီးသီးတော့ဟာနောက်ကျတော့တင်းတင်းလေးတွေအစုံတော့နောက်ကျတော့ဟာမြင်ကြီးနဲ့တပြင်းနဲ့ဖြစ်သွားတယ် ဟာဘာဓုလည်းမြေကြီးပဲပထဝီဓာတ်ဆိုတာဒါပြောတာဓာတ်သဘောတရားအယုဆိုတာပထဝီဓာတ်ပဲနည်းနည်းတယ်ရောဟုတ်လားအဲ့တော့ဓာတ်ဒီပါရင်ထားပါအောင်ပြောလို့ကိုယ်တိုင်ကြုံတဲ့သဘောလေးတွေပြောတာနော်အဲဦးဇနုတန်ဃာတွေဆိုတော့တတ်မဲ့ဆရာတွေခဏခဏတွေ့ရတယ်ဟိုလူဘွားတော်ကလူဘွားတော်ကကာမဂုဏ်တွေလိုက်စားကာမဂုဏ်တွေလွတ်ထားတယ်ပေါ့ဟုတ်ပဋ္ဌာယံယူမယ်ဆိုစိတ်ကူးထားတယ် မတွေ့ဘူးဗျာမတွေ့ဘူးမတွေ့ဘူးတရားမှမတွေ့ဘူးဟာကာမဂုဏ်တွေအဖြစ်တွေပဲရှောင်မှပဲဆိုတော့ဟာတွေ့ပါလေရောဗျာတောက်လျှောက်တွေ့တော့လာတခါတည်းရောမလို့ကျင်တာဖြစ်တယ်ဟဟလားလိုချင်တော့မဖြစ်ဘူးလိုချင်တော့ဟာပတ်သက်ရှာပြီးတော့ပတ်သက်ရအယူမဲ့ဆိုတော့မဖြစ်ဘူးဗျာဘာမှမဖြစ်ဘူးအဲ့ဒါတကယ်တကယ်ဒါတွေကမကောင်းဘူးဒုက္ခတွေပဲဆိုတော့ဟောတွေ့ပါပြီတော်ကြတွေ့တော်ကြတွေ့ ကြောက်ဖို့ကောင်းတယ်နော်ရေအဲ့ဒါတွေကိုဘာဖြစ်လို့ကြော်လွန်နိုင်လဲဆိုတော့ကြိုတင်ပြီးတော့အလုံးတင်တာရောရီတို့ကလက်တွေ့ပဲမယုံစမ်းကြည့်ကြိုတင်နှလုံးသွင်းနိုင်ဘလောက်ချောမောတာနဲ့တွေ့တွေ့ကြံ့ညာခံနိုင်တယ်ကြိုတင်နှလုံးမသွင်းတော့ခံနိုင်မှာခံနိုင်ပါဘူးအဲမခံနိုင်ဘူးမခံနိုင်ဘူးလက်ပြန်ရိုင်းနေတာမြစ်တွေစားသွားတာလက်ပြန်ရေးတွေတိုက်စားပြီးကဏ္ဍတက်ပဲလေ ဘာမှအာမထုတ်တဲ့ပုံကိုယ်တွေကိုပြောတာဟမ်ဘလောက်ပဲပြောပြောအာမထုတ်ပြီးရောင်းအောင်မအောင်ကြောင်လို့လို့ပုံကိုယ်တွေအဲ့ဒါတခါတည်းတက္ကနာပြည့်မလို့ရေတရားတိုက်စားတိုက်စားအမြင့်တရားပေါ်ဟမ်အာသေတွေစားလိုက်သမင်းဟင်းတွေစားလိုက်ခေါင်းခန္ဓာကိုယ်ရတော့အားရှိပြီးတော့ဉာဏ်ကငါးပြားပဲမှမရှိဘူးအဲ့လေလေးဟုတ်ဆိုတဲ့အတိုင်းနဲ့ဝုန်းဆိုမလဲဘူးလားမလဲပါဘူးအခြေအနေမပေးသေးလို့ငြိမ်းနေဒီပေါက်ကြည့်ပါလား တခုခုလေးရကြတာအမွေရတော့သာသနာတော်ခါတဲ့ကံထွက်သွားတာသာသနာတော်သမင်းအများကြီးကျွေးတာကိုယ်ဆွေမျိုးတွေတော့မကျွေးနိုင်ဟုတ်လားအဲမြင့်တဲ့အချိန်ကြီးသမင်းကျွေးထားတာသာသနာရပြဿနာလေးပါလေးရတာပြီးအရှင်ပြေတိုင်းဆိုဟုတ်ဆိုခြေကံပြီးထွက်သွားတာပဲတခါလှဲ့တော့မကြည့်တော့အဲ့ဒါဘာဖြစ်လို့လဲကျွန်းနေလို့ကျွန်းနေနှလုံးသွင်းဖို့ခဏခဏမဟုတ်ဘူးလားဗျာဟုတ်ပါဘူး တယ်ရောရမြတ်စွာဘုရားဟောတဲ့တရားရှိရအမတန်ဆွမ်းထက်တယ်မဉ္ဇဏ်ပုံဉ္ဇဏ်လည်းရနိုင်တယ်လောကီဘက်ကသိတ္တိမဟိတိတကိုးတွေလည်းရနိုင်အကုန်ရနိုင်လောကီပဲလည်းရနိုင်တယ်လောကုတ္တရာလည်းရနိုင်ရနိုင်တဲ့တရားတွေပဲကိုကရုံရုံကြီးကြီးလုံးဖို့ပဲလို့ဟုတ်လားအဲကြိုးတဲ့နှလုံးသွင်းမှာတင့်တယ်တာတွေကိုနှလုံးမသွင်းနဲ့တင့်တယ်တာတွေကောင်းစားချမ်းသာတွေကိုနှလုံးမသွင်းနဲ့ အဲ့ဒါနှလုံးသွဲရင်တော့အစုပ်ပြက်တွေလည်းမမောတာပဲတိတေတာကောင်းသားတာကိုလုံးဝနှလုံးမသွဲနဲ့တရားသဘောပြောမယ်နော်နတ်ချွဲဒီတလိကျင်းကြီးကျင်လေဒုက္ခအတုပနတ်ချွဲဒီတလိကျင်းကြီးကျင်လေဒုက္ခအတုပဆိုကြည်လားနတ်ချွဲ ဖြူလဲညိုးတဲ့ဘွားတဲ့ဘာဖြစ်တယ်ညာဖြစ်တယ်ဘောကြအဲ့ဒါပါလေပညာမျက်စိမရှိတဲ့ပုဂ္ဂိုလ်ရဲ့မျက်လုံးတဏှာမျက်လုံးလို့ဟဲ့လားပညာမျက်စိနဲ့ကြည့်တော့အထက်ထက်မာနတရောချွဲတရောပြည်တရောတလိတရောဂျင်းကြီးဂျင်းငယ်တရောအမလေးနန်းစောနာဟုတ်တယ်မလားတရားသမားအဲ့လိုအထဲကိုထိုးထွင်းပြီးတော့မြင်အောင်လုပ်ရတို့လည်းကြာကြာနာနာမြင်တာကြာနာမမြင်သေးပါဘူး ကျင့်တဲ့ပဲရှိသေးတယ်ဟာလားအဲနှာချွဲပြီးကလေးကျင့်ခြင်းကျင့်တဲ့ဒုက္ခအတုပါနှာချွဲပြီးကလေးကျင့်ခြင်းကျင့်တဲ့အာတုပါနဲ့ပတ်သက်တယ်ဒုက္ခတွေကတော့ယောဂီတို့ကိုယ်တိုင်တွေ့နေရတာပဲနှာခေါင်းပိတ်နေရတယ်မလားဒုက္ခမရဘူးလားအာမျိုးမျိုးဒုက္ခတွေရောက်မာလှုပ်တဲ့တန်းတဲ့လူတွေရှိနေလို့ဟုတ်နေတာနှမဆိုလို့ရင်ဆံမတော့ပါပဲဒုက္ခတွေမလားယောဂီတို့ဘဝဒုတိယလုံးနဲ့ဆိုင်ဒီကူအာမ ဆယ်မြောင်းဌာနရယ်ဆိုင်ဒီလူဟိုလူကလာလူဒီလူကလာလူအဆင်ပြေတယ်ဘုရားလူမရှိလို့ရှိရင်တို့ဟေးကဲတယောက်လူသိမှုတလုံးအဲ့ဒါတနေ့အဲ့ဒါခွဲတာလို့ဟာလားအဲအဲ့တော့ဒုက္ခတွေကလည်းများဘူးလားဗျာများပါဘူးဗျာအဲအတုပါလည်းမှန်ဘူးလားဗျာမှန်ပါဘူးဗျာအဲ့ဒါတွေကနှလုံးသွင်းရမယ်တရားတွေတချို့ယောဂီကတရားမထိုင်ရအောင်ဆိုအလုံးမရှိဘူးအောင်ပဲ လုပ်လို့ရှိဘူးဟိုသွားကြတယ်ဒီသွားရောင်းတော့မောင်းတော့လုပ်တို့လူကြီးတွေအကြောင်းတွေလျှောက်ပတ်ပြီးတော့ညွန်ကြားရတယ်လိုတာလေးတွေဖြည့်ပေးရဒီအကြောင်းတွေမများခင်တော့အခုကကိုတဲဆုံနေနေတာအလုတ်ကတောက်လျှောက်24နာရီအလုတ်ရှိတယ်အလုတ်ခါတဲ့အချိန်ဆိုတာမရှိဘူးအိတ်တဲ့အချိန်ကကြာတဲ့အချိန်ကအလုတ်ရှိတာထိုင်မှမဟုတ်ဘူးမတရလည်းမှတ်လို့ရတယ်လမ်းသွားလည်းမှတ်လို့ရတယ်နှလုံးသွင်းလို့ရတယ်မရဘူးလားမရပါဘူး အဲ့လိုနှလုံးမသွင်းမမှတ်ဘူးဆိုဘာလဲဝဲမလဲအဲမနာပဲကာမဝိတ္တတို့ဗျာပါဒဝိတ္တတို့ဝိဟိငါဝိတ္တတို့မဝင်ဘူးလားဗျာအေးဒါကြောင့်မှတ်နိုင်ရင်မှတ်မမှတ်နိုင်ရင်နှလုံးသွင်းဒါဝိပဿနာအတွက်အလုံးပေးနေတာနော်ယောဂီဟောရဘောရမှတ်နိုင်ရင်မှတ်ဘောရဘောရမမှတ်နိုင်ဘူးဆိုတော့ဟောရအောင်မနာရအောင်မတရားအောင်မဝေအောင်မနာရအောင်မတရားအောင်မခွဲခွာရအောင်မကံတန်လေးကိုပဲဥစ္စာပဲ အာကုမကာမရာဂတွေဖြစ်တယ်နှချွဲပြီးတလိတ်ချင်းချင်းနဲ့နှချွဲပြီးတလိတ်ချင်းချင်းနဲ့ဒီဘမောတာဆိုတာအရှင်းပုံမောတာလားမှန်ပါဗျာအဲအရှင်းကလက်လက်ပတ်ပတ်လေးဆိုအဲ့အရှင်းအထဲထဲမှာအရင်ပြားရဲ့အောက်မှာနှချွဲပြီးတလိတ်ချင်းချင်းနဲ့လည်းမရှိဘူးလားရှိပါဗျာအဲ့ဒါတွေတစ်ခါတည်းရပြောနေတော့ဘယ်ရလဲ တကတကတကနာယဝတနာယနာယဝတနာယနာယဝတနာယနေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းစာလို့ပြောရင်တော့ဝတိဘောလို့ခေါ်တယ်ဒီပရိစိတ်တဲ့ပုဂ္ဂိုလ်များနေတိုင်းနေတိုင်းဂုံတော်ပရိစိတ်ပါများတော့ဂုံတော်အစွမ်းနေထက်ဒီပရိကိုင်းနဲ့ပရိတော်မှာအစွမ်းထက်တယ်နေတိုင်းနေတိုင်းစိတ်နာဟုတ်တော့မလားအဲတို့ကတော့နှလုံးသားကိုအဓိကပြောတယ် နှလုံးသားမှာအာတုဘအာတုဘအာတုဘနှလုံးသွင်းမှာများလို့ရှိရင်နှလုံးသားဆွန့်ထက်သူများတွေမက်မက်မောမောနဲ့တရေတွေတောက်တောက်တောက်တောက်ကြာနေတဲ့နေရာမမက်မောပြနေနိုင်တယ်ဒါအလကားဟာတွေပဲဒုက္ခရောက်မဲ့ဟာတွေပဲဘယ်လိုရင်နဲ့နှလုံးသွင်းလို့ရတယ်မမောတရားလိုပါမလိုပါဘူးခင်ဗျာနှလုံးသွင်းများရင်မမက်မောဘူးပေါ့ဗျာမင်းမြန်ရပေါ်ပေါ်ဆန်းဆန်းနဲ့ရောင်းတော့မောင်းအောင်နေတဲ့ပုံကတော့ မတွေ့ပကြုံရင်တော့ဟုတ်တာပေါ့ကြောင်လို့ပေါ့ဗျာဘယ်ကြီးရဲ့ကြောင်လို့ပေါ့သူ့အကြိမ်မတွေ့သေးတော့အိန္ဒိယကျွဲလက်ဖြတ်ပြီးတော့အထလိုက်ပေါ့ဟုတ်တယ်မလားဟဲ့ကို့အကြိုက်မတွေ့သေးလို့ကိုနဲ့မရင်နှီးသေးလို့အိန္ဒိယတပ္ပတ္တိကြီးနဲ့သူတော်ကောင်းကြီးဖြစ်ကိုနဲ့လည်းရင်နှီးတယ်ကိုလည်းသဘောကျတယ်ဆိုတော့ပါသွားလိမ့်မယ်နော်ဆရာလေးတွေသဘောပါရလားပါပါဘုရားမင်းတို့ပဲရည်ကြည့်ရဟုတ်လား အဲ့တော့ကျိုးတမိဘာလို့ထားသုံးနေပါလားအာသုဘနဲ့ဒုက္ခကိုအများများနှလုံးသွင်းတာနှလုံးသွင်းတဲ့သူများတွေမမောပင်နဲ့မမမောဟောမောဒါတွေကဒုက္ခရောက်မဲ့ဟာတွေပဲဒီအလှပါတွေလည်းစားပြီးတော့တရားအမထုတ်ရင်တနေ့ကျဒုက္ခရောက်ဖို့မကျေသေးဘူးလားဗျာကျေသေးပါဗျာဒီကြားရတဲ့ဒုက္ခရောက်မဲ့နောင်တရင်လည်းဒုက္ခရောက်မဲ့တို့မိဘဆွေမျိုးတွေလည်းလှမ်းကြည့်ကိုယ်ဖေဘက်ကအမေဘက်ကလှမ်းကြည့်တာ ယဟနာဖြစ်တာဘယ်နှပါးလောက်ရှိလဲမရှိပါဘူးဗျာတပါးမှမရှိဘုစုခေယုတွေကြားရမှာရှုပ်မဲ့ပြီးသေးတာမများဘူးလားများပါတယ်ဗျာဆွေကြီးမျိုးကြီးတွေလေဒုက္ခကြီးတာကိုဆွေကြီးမျိုးကြီးလို့ခေါ်တယ်ဘောပါလားပါပါတယ်ဗျာဒါရီတမီးတွေဖလချာနဲ့ဟိုဒုက္ခရဟိုတို့ဟိုဆိုရင်ဒီဆိုရင်ဟိုဟိုအတွက်ပြောอ่ะဒီအတွက်ပြောอ่ะအဲ့ဒါနဲ့ပဲသိပါလေဩဗျာဘာတရားမှငါးပြဘုံမှရမှာတော့ အဲ့ဒါတို့အဖေတွေမိတွေပဲကြည့်တာအဲ့ဒါမျိုးပဲအဲတို့ကြအဲ့လိုမဖြစ်အောင်တခါတည်းတရားရအ ਨੇ ဆုံးသောတာပန်ဖြစ်အောင်ကြိုးစားရင်မကောင်းဘူးလားဗျာအဲသောတာပန်ကချက်ချင်းမဖြစ်ဘူးရောရသာသနာပေါ်မှာမြဲရောရဖြစ်နေပဲဒီဘဝမဖြစ်တဲ့နောက်ဘဝမြန်မြန်ဖြစ်နေမြဲအောင်ပါမြန်မြန်နှလုံးသွင်းအာသုဘအေးဟုတ်တယ်ဒုက္ခနဲ့အာသုဘကိုမြန်မြန်နှလုံးသွင်းပါ ခုံတော်ကြီးပဲလည်းစိတ်မနေနဲ့ဘုံတော်စိတ်ရင်တကိုးကြည့်မယ်လက်လာပါရမယ်အဲ့ဒါဒုက္ခလို့မထင်မဲ့ဒုက္ခလို့ထင်တယ်တင့်တယ်လှပတယ်လို့ထင်တယ်ငါအသက်80ပြည့်နဲ့တော်တော်တင်တယ်ဆိုတော့သွားတော့မှာမတော့ဟုတ်တယ်မလားအသက်က80ရှိပြီခါတိုင်းနေပြီမျက်လုံးကလည်းမျက်မှန်ကြီးရတယ်ဟာဒီဂရီတရထထများတယ်အဲ့ဒါငါသူများနဲ့ဆိုင်တော်တော်တင်တယ်ဘုရားကြီးတရားကြီးမှာနေရတော့နည်းနည်းတင်ပါပေါ့ဗျာ အဲတင်တာကိုဖုံချရတော့ဒုက္ခရောက်မှာပဲဟုတ်တယ်မလားဘောပါရလားဘောပါရပါအဲအနေနဲ့နေနဲ့ဗာနှလုံးသွင်းဘောပါရပါဒုက္ခနဲ့အာသုဘကိုနှလုံးသွင်းတာသူတော်ကောင်းတရားပေါ့သူတော်ကောင်းတရားတရားတော်ကြီးကအာသုဘပါဘုရားဘောတိုင်းမပြဘောတိုင်းမပြ မာပမတတမိမိလျောလျောပေါ်ပေါ်ဆသမနေကြကုန်လေပစ္စာကုံသောလူပြီးတော်နောင်ခါကာလ၌ပစ္စာတရားညောင်းဆောင်လဲလျောင်းရဖြစ်တော်နောင်ခါကာလ၌ဝိပတိတာရိနောရှေးရခင်ခါကအာမထုခဲ့ရလေခြင်းဟူ၍ရှေးရခင်ခါကမဉ္ဇဉ်ဘုံဉ္ဇဉ်တွေရသည့်အထိအာမထုခဲ့ရလေခြင်းဟူ၍ နှလုံးမသားရခြင်းဒီမှာဟောတာမဖြစ်ကြပါစေကုန်လေယံဤကဲ့သို့တတိပေးရခြင်းဒီအမာကံစုစုထိုတာမြတ်စွာဘုရားတို့၏အနုသာသနီ ဆုံးမဖြစ်ပါပေအနုသာသနီလို၏နှုံးပြထုံရဖြင့်တုံးမြပါစေဆုံးမတော်မူချက်ပါပေသည်အာမေနုသာ